အခန်းကြီး20အငယ်1မှ6အာရှုရိရှင်ဘင်တာဂုံဆေလွတ်သောဘူမင်းတာတန်သည်အာဇုတ်မြို့သို့စစ်ချီ၍ထိုမြို့ကိုလှုပ်ကြံသောနှစ်တွင်ဒါဝရဖျားကတင်ဒီသွား၍ခန်းစီသောရှောတေအဝတ်နှင့်ခြေနှင်းကိုချွတ်လော့ဟုအာမုတ်သားဟေရှာယကိုမိန်တော်မူသည့်တိုင်သူသည်ပြု၍အဝတ်ကိုမူဝတ်ခြေနှင်းကိုမစီးဘဲသွာလာလျက်နေ၏ဒါဝရဖျားကလည်းငါကြုံဟေရှာယသည်အဂရုပြည်နှင့် ကုရှပြည်၌ပုပ္ပနမိတ်အံပွေသောအရာကိုပြခြင်းဟံသုံးနှစ်ပတ်လုံးအဝတ်ကိုမို့ခြေနှင်းကိုမစည်းဘဲတွာလာကဲ့သို့ထိုနည်းတူအေဂုတုလူများကိုအဆက်ခွဲခြင်းလို့ငါအာရှုရိရှင်ပြန်သည်အေဂုတုလူနှင့် ကုရှလူအကြီးငယ်တို့အားအဝတ်နှင့်ခြေနှင်းကိုချွတ်၍တင်ပန်းကိုမျှမဖုံးစေဘဲဖန်စီချုပ်ထားသိမ်းသွားလိမ့်မည်အာစုမျိုးသားတို့သည်ကြောက်ကြလိမ့်မည် သူတို့ကိုးစားသော ကုရှပြည်ကို၎င်းဝါကြွားသောအေဂုတုပြည်ကို၎င်း ရှက်ကြလိမ့်မည်ထိုကမ်းနားမှနေသော သူများကလည်းကြည်ပါအာရှုရိ ရှင်ပြန်ဤလက်မှလွတ်ခြင်းဟာငါတို့မျှော်လင့်သောအရာပြေး၍ခိုလုံရာအရာသည် ထိုတို့ဖြစ်ပါသည်တကားငါတို့သည်အဘယ်သို့လွတ်နိုင်ပါမည်နည်းဟု ထိုအခါဆိုကြလိမ့်မည်